ကိုယ်ထဲမှာယုတ်တရားနဲ့နံတရားနှမျိုးရှိတယ်။အဲဒီယုံနာနဲ့ပါကိုအမှန်တိုင်းသိရအောင်လို့ဝိပဿနာတရားအားထုတ်ရတယ်။ယုတ်တရားဆိုတာသင်ရှားတွေ့နေရတဲ့အရာဝတ္ထုတွေပဲ။ကိုကြီးဒီကိုလုံးတစ်ကောင်လုံးသင်ရှားတွေ့နေရတယ်။အဲဒီဒီကိုလုံးတစ်ကောင်လုံးဟာယုတ်တရားတွေပဲ။ယုတ်တွေအများကြီးစုပေါင်းပြီးတော့ဖြစ်နေလို့ဆိုယုတ်တရားတွေ။ဥပမာအားဖြင့် ဆာမှုန့်လို့ဂျုံမှုန့်လို့ဆိုတာရှိအသေးမွားလေးတွေပဲအဲဒီဆာမှုန့်ဂျုံမှုန့်เนี่ยအသင်းတော်လောက်တဲ့ရေနဲ့ရောစလိုက်လို့ရှိရင်အချင်းချင်းခုတွဲပြီးတော့အတုံးခဲဖြစ်လာဆာမှုန့်ဂျုံမှုန့်များရင်များတော့အတုံးခဲအကြီးကြီးဖြစ်နိုင်တယ်အဲဒီဆာမှုန့်ဂျုံမှုန့်အတုံးကြီးကိုလူရုပ်လောက်ထားမယ်ဆိုရင်လည်း လူကိုကြီးလိုပဲဖြစ်နိုင်တာပဲလက်နဲ့ခြေနဲ့ကောင်းနဲ့ကိုယ်နဲ့ဒါပေမဲ့လို့အဲ့ဒါတတုံးနဲ့တခဲရတော့မဟုတ်ဘူးသာမုံအသေးလေးတွေအများကြီးစုပေါင်းပြီးတော့ကြီးနေတာပဲအဲ့ဒီလိုပဲကိုယ်ထဲကရှိတဲ့ရုပ်တွေကအဲ့ဒီသာမုံနဲ့ပဲသေးသေးတယ်နာသေးမွားတဲ့ရုပ်ကလေးတွေပေါင်းစုပြီးတော့ရုပ်ကိုကြီးဖြစ်ပြီးတော့ကြီးနေတာအဲ့ဒီရုပ်တရားတွေကဘာမှမသိတာဘူး ကောင်းတာလည်းမသိဘူးဆိုးတာလည်းမသိဘူးတုံးတိုင်ကြောက်ခဲနေကြီးခဲ့တဲ့မာရုပ်တွေလည်းဒီတိုင်းပဲအသေးမွားလေးအဲ့ဒါတွေဘာမှမသိဘူးတုံးတိုင်ကြောက်ခဲနေကြီးခဲ့တဲ့ရုပ်တွေဘာမှမသိတော့ကလူကိုယ်တွေကရုပ်တွေလည်းရုပ်သက်သက်နေတာဘာမှမသိဘူးလူသေးကောင်မှရုပ်တွေရှိတယ်အသေးကောင်မှရုပ်တွေလည်းဘာမှမသိဘူးအဲ့ဒါတော့ပဲလူရှင်ကရုပ်ဟာလည်းရုပ်သက်သက်နေတာဘာမှမသိဘူးပြီးတာကစိတ်ပြန်နာကြခေါ်တယ် အဲ့ဒီစိတ်နာတရားကဒီရုပ်ကိုကြီးကိုမြင်ပြီးတော့ဖြစ်နေမျက်စိရုပ်ကိုမြင်ပြီးတော့မြင်သိသွားတယ်မြင်သိသွားတာစိတ်နာတရားနာကကြာပြီးတော့စိတ်နာတရားနှာခေါင်းကအနာနာပြီးတော့စိတ်နာတရားတရားရတာပြီးတော့စိတ်နာတရားကိုယ်ကတွေ့ပြီးတော့ပြီးတော့စိတ်နာတရားဒီကုသနာကြံစီပြီးတော့ပြီးတော့စိတ်နာတရားပြီးတာလေဆိုရင်စိတ်ကြနာတရားကြီးတယ်ပဲအဲ့ဒီစိတ်နာတရားတွေကတော့ယုံများလို့အထေဝရုနဲ့မတွေ့ရဘူးပြီးရင်ပြီးရုံပဲထင်ရှားတယ်အဲ့ဒီပြီးတဲ့ စိတ်နာတရားနဲ့မသိရတဲ့ယုတ်တရားဒီနှစ်ခုဟာတွဲဆပ်ပြီးတော့ဖြစ်နေတယ်ဘယ်ချိန်မှဆိုဒီယုံနာနှစ်ခုကတွဲရကြည့်တယ်ပဲမြင်နေဆိုရင်မျက်စိနဲ့အခြင်းကယုတ်မြင်သိတာကနာတွဲရပဲပုဂ္ဂိုလ်ကိုမြင်လို့ရှိရင်မျက်စိနဲ့မြင်ရတဲ့ကိုကြီးဟာငါတယောက်တည်းပဲအောင်မေးမြင်သိတာလည်းငါပဲလို့ထင်နေတယ်အမှန်ကတော့ငါမရှိပါဘူးယုံနဲ့နာမရှိဘူးတို့တူ ကြားရင်ကြားရင်နဲ့ဒီယုံနေတာတွဲရည်ပဲလက်ကလေးခြေလေးလှုပ်တယ်ဆိုရင်လည်းလှုပ်ရှင်တာကစိတ်နာတရားလှုပ်တာယုတ်တရားယုံနေတာတွဲရည်ပဲဘယ်ချင်းဆိုယုံနေတာကတွဲပြီးတော့ဖြစ်လာအဲဒီယုံနေတဲ့ခုကိုတပေါင်းနဲ့ဆွဲလန့်ပြီးတော့ပုဂ္ဂိုလ်သတ္တဝါနေရာချင်းထင်မှတ်နေကြတာပုဂ္ဂိုလ်သတ္တဝါရဲ့လည်းမရှိဘူးတဲ့ယုံနေတာနှစ်ပါးပဲအဲဒီယုံနေတာနှစ်ပါးကိုမှန်လင်းပြီးအောင်လို့ဝိပဿနာရှိရတယ် ဝိပဿနာရှုလို့သမာဓိညာတော်အားကောင်းလာတဲ့ခါကျတော့ယုံနာကိုပိုင်းခြားပြီးတယ်ရှုတိုင်းရှုတိုင်းရှုပြီးရတဲ့ယုတ်ကတခြားပဲရှုပြီးနေတဲ့စိတ်နာကတခြားပဲသိကြယုံနဲ့ပြီးတဲ့စိတ်သိကြယုံနဲ့ပြီးတဲ့စိတ်တွဲတွဲပြီးတော့ဖြစ်နေတာရှင်မှရဲ့ကိုယ်ပိုင်ဉာဏ်နဲ့ရှင်းပြီးတော့ပြီးရတယ်အဲဒီရဲ့သမာဓိအားကောင်းလာတဲ့ခါကျတော့အသိဉာဏ်ကလည်းတိုးတက်လာတယ်အကြောင်းနဲ့အကျိုးလေးဆက်သွယ်ဖြစ်လာတယ်ပြီးရတယ် ကိုယ်ရင်စိတ်ကြောင့်ကိုယ်ရုပ်ဖြစ်လာတာတွေ့တယ်အဲကိုယ်အောင်လှူရှားအောင်ဘယ်သူမှလုပ်ပေးတာမဟုတ်ဘူးကိုယ်ရင်လှုပ်ရှင်တဲ့စိတ်ကြောင့်ဖြစ်တယ်တဲ့ဆိုသိရတယ်မြင်တယ်ဆိုရင်လည်းမျက်စိရှိလို့မြင်တယ်မြင်ကြဆင်းရှိလို့မြင်တယ်မြင်အောင်ဘယ်သူမှလုပ်ပေးတာမဟုတ်ဘူးသူเจ้าရှိလို့သူကြိုးလေးတွေဖြစ်တာဝိပဿနာရှိလို့သမာဓိညာတော်အားကောင်းလာတဲ့ခါကျတော့ရှုတိုင်းမှတိုင်း ပေါ်ပြီးတော့ပျောက်ပျောက်သွားတာတွေတွေ့ရတယ်ဘယ်အာယုံမဆိုးပေါ်ပြီးပျောက်သွားတာလဲဘယ်ဟာဖြစ်ဖြစ်မှားရရင်ဟိုမှာအစပေါ်လာပြီးပျောက်ပျောက်သွားချက်ချင်းပဲပျောက်သွားတာပဲမသိနေတဲ့စိတ်ကလည်းသိပြီးပျောက်သွားတာပဲဘာမှဒီမှမရှိဘူးဒုက္ခိုက်တာနဲ့သူဖြစ်ပြီးတော့ပျောက်ပျောက်သွားလို့မမြဲတဲ့တရားတွေပဲလို့ရှင်းမှရင်ကိုယ်ပိုင်ညာနဲ့သဘောကျပြီးတော့လာတယ်အဲ့ဒါသိအောင်အားထုတ်ရတယ်အဲ့ဒီတော့ ရှင်းပြီးပြောတယ်လည်းမမြဲဘူးလို့သိတာအနိစ္စနုပါဒညာခေါ်တယ်ဒါဝိပဿနာညာဖြစ်ပဲကိုယ်တိုင်သိတာသူများပြောလို့ယုံရတာမဟုတ်ဘူးအဲလိုမမြဲတာသိရင်မမြဲတဲ့တရားတွေဟာဆင်းရဲကြီးတယ်ပဲဘယ်ချိန်မဆိုသိနိုင်တယ်ယုံနာနေချုပ်သွားတဲ့နောက်အသည့်အသည့်မဖြစ်လာရင်သိဖို့အချိန်ကြီးတယ်ပဲအဲဒါယုံနာနေလည်းခဏမဆက်ချုပ်နေတော့ဘယ်ချိန်မဆိုအသည့်မဖြစ်ရင်သိဖို့အချိန်ကြီးတယ်ဒါကြောင့်မို့သိနေနေပြည့်ပြည့်သွားတဲ့ယုံနာနေဟာ ကြောက်เสียကောင်းတဲ့တရားတွေပဲဒါတွေကိုပဲအထဲကိုလှုပ်ပြီးတော့ကြီးနေရတာပဲချင်းမစိုးသေဖို့ရအချင်းကြီးတယ်ပဲဒါကြောင့်ကြောက်เสียကောင်းလို့ဆင်းရဲလို့ခေါ်တယ်အဲဒီလိုသူ့ဟာသူ့သဘောအတိုင်းဖြစ်ပြနေတာအနတ္တတရားလို့ခေါ်တယ်အဆုံးမရဘူးမဖြစ်ပါနဲ့လို့ဒါလို့လည်းမရဘူးမဖြစ်ပါဒါလို့မရဘူးကောင်းကောင်းလည်းရည်ဖြစ်ပါသေးလို့ဒီလိုမျိုးလည်းတောင်းတာလည်းမရဘူးသူ့သဘောတိုင်းသူ့ဟာသူဖြစ်ပြနေတာပဲ အဲဒီတော့အနတ္တဆုံးရတဲ့တရားတွေပဲလို့ဒီလိုလဲသဘောကျပြီးပြီးရတယ်အဲဒီအနိစ္စတို့ကအနတ္တအပညာနဲ့ဖြစ်အောင်လို့တရားထုတ်ရတယ်အနိစ္စတို့ကအနတ္တပညာနဲ့ပြည့်စုံတဲ့အခါကာလကျနိဗ္ဗာန်တရားတွေ့ရတယ်နိဗ္ဗာန်တရားတွေ့သွားလို့ရှိရင်တော့အပေလေးပါအစင်တော်လည်းလုံးရောက်သွားတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေအဲဒီနိဗ္ဗာန်တွေ့အောင်လို့အားထုတ်ရတာနိဗ္ဗာန်တွေ့သွားလို့ရှိရင်အပေလေးပါဘယ်တော့မှမကြဘူးသိဉာဏ်ကြတယ်ဘယ်လိုအားထုတ်ရဘယ်လိုရှိရတယ်လဲဆိုလို့ရှိရင်ဖြစ်ပေါ်လာတဲ့ယုံနာတွေကိုအမှန်တိုင်းသိအောင်လို့ရှုနေရုံပဲ မျက်စိကမြင်နေမြင်နေယုံနာနဲ့သင်ကြားဖြစ်နေတယ်မြင်နေမြင်နေသိအောင်လိုက်ပြီးတော့ရှုရနားကကြားတယ်နှာခေါင်းကအနနာတယ်တရားရတာသတိတယ်ကိုယ်ကတွေ့ကြည့်တယ်စိတ်ဝိစနာကြံတယ်ယုံနာနေကြတယ်အဲ့ဒါတွေအကုန်လုံးတရားလိုက်ပြီးတော့ရှုရတယ်ဒါပေမဲ့လို့စပြီးတော့ရှုပါကတော့မြင်တိုင်းကြားတိုင်းတွေ့တိုင်းပြီးတိုင်းအကုန်လုံးစင့်အောင်လိုက်ရင်မရှုနိုင်သေးဘူးအဲကြောင့်နည်းနည်းကစပြီးတော့ရှုရတယ်အသက်ရှုတိုင်းကြတဲ့ဘိုက်ကလှုပ်ရှားလာရှိတယ်အောင်းတယ်လာလိုက်ပင်ကျသွားလိုက် အဲ့ဒါကစပြီးတော့ရှုရတယ်။ကောင်းတယ်လားလားတောင်းနှင်းလှုပ်ရှားတဲ့ဝါယောဓာပဲပင်ကြသွားတဲ့တောင်းနှင်းလှုပ်ရှားတဲ့ဝါယောဓာပဲအဲ့ဒီဝါယောဓာကိုသိအောင်လို့အောင်းနေပိန်နေလို့ရှုရတယ်။အောင်းနေပိန်နေဆိုတာကစိတ်ဆိုလေးပါပဲဒါကရုပ်ဆိုမဟုတ်ပါဘူး။လူရင်းကတော့သိပါလူရင်းနဲ့အောင်းတယ်လားတဲ့တရားသိဖို့ပင်ကြသွားတဲ့တရားသိဖို့အဲ့ဒါလူရင်းနဲ့ဒါကြောင့်အောင်သာကဖောင်းဆုံးတရားပင်သာပင်ဆုံးတရားဆင်ပြလိုက်ပြီးတော့ရှုမှတ်နေရတယ် အဲလိုကောင်းတဲ့ပင်နဲ့ရှုမှတ်နေစိတ်တွေကတခြားတော့သားရင်အဲ့ဒီစိတ်ကူးတွေလိုက်မှအပြင်းဖောင်းတာပြင်တာဗျာမှကိုယ်တည်းကညောင်းတာဘူတာနာတာကျင်တာကြိုက်ခဲတာဒုက္ခဝေဒနာရှင်ကြရင်အဲ့ဒီညောင်းတဲ့ဘူးတဲ့နားတဲ့ကျင်တဲ့နေရာစူးစားပြီးတော့ညောင်းတယ်ညောင်းတယ်ဘူးတယ်ဘူးတယ်နားတယ်နားတယ်စသည်ဖြင့်စူးစားပြီးတော့ရှိရတယ်ပြီးရင်ဖောင်းလာပြီလားပြန်မလက်တချီကိုယ်သာစလှူချတာလည်းရှိနေမယ်အဲ့ဒါလက်ချင်းချင်းမှပြင်းဖောင်းလာပြီလားပြန်မထရထရင်မှလမ်းလျှောက်ရင်မှရန်ထရင်မှထရလဲချရင်လည်းမှ ကိုယ်မူရတယ်လှူရှားတဲ့ပြည်နဲ့အကုန်လုံးလိုက်ပြီးတော့ရှုရမှရတယ်။ဘာမှလှူရှားပြည်မရှိဘူးဆိုတဲ့အခါကျတော့ဘိုက်ကဖောင်းလာပိန်တာပဲထင်ရှားနေတယ်။အဲ့ဒါလေးနဲ့ကိုမှနေုံနဲ့ဖောင်းနေပိန်နေဒါမှနေုံနဲ့။ခိုင်းနေနဲ့ဖောင်းနေပိန်နေဒီနှစ်ခုမှနေုံ။လက်အိမ်နေနဲ့ဖောင်းနေပိန်နေဒီနှစ်ခုမှနေုံနဲ့။မတရနေတဲ့ခါလဲကြာကြာရနေလို့ရှိရင်အရင်ဖောင်းနေပိန်နေမှတ်နေတာပါပဲ။အကြောင်းထုမရှိတဲ့ခါကလာဖောင်းလာပိန်တာလေးနဲ့ကိုယ်လည်းမှတ်တယ်။ ကြောင်းလို့ရှိတဲ့အခါကျတော့အထူးဖြစ်ပါလာတာတွေလည်းလိုက်ပြီးတော့ရှုရမှတ်ရတယ်။အဲဒီလိုရှုမှတ်ပုံတွေကိုဒီကအတန်သွင်းနေတာကျစင်းနဲ့လျှောက်ပြောသွားလိမ့်မယ်။အဲဒါဖြာနာထောင်ပြီးတော့အဲဒီတိုင်းဖြစ်အောင်လို့ရှုရမှတ်ရအထုတ်ကြရမယ်။ဝိပဿနာအလုပ်ဆိုတာကိုယ်ထဲမှာရှိနေတဲ့ယုံနာတရားတွေကို အမှန်တိုင်းသိအောင်လို့အားထုတ်ရတာပဲ။ ယုတ်တရားဆိုတာအခုထင်ရှားတွေ့နေရတဲ့ရာဝတ္ထုတွေပါပဲထင်ရှားတွေ့နေရတဲ့ကိုကြီးတစ်ခုလုံးဟာယုတ်စုဝေယုတ်တရားတွေပါပဲနာတရားဆိုတာကတော့သိသိနေတဲ့စိတ်ပါပဲအဲဒီယုံနာတွေကမြင်တိုင်းမြင်တိုင်းလည်းထင်ရှားဖြစ်နေတယ်ဒါကြောင့်အဲဒီယုံနာတွေကိုမှန်တိုင်းသိအောင်မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ရှုရမှရမယ်ရှုတယ်မှတ်တယ်ဆိုတာဒီကြည်အသိအောင်လို့တတိညာနဲ့စူးစိုက်ပြီး နှလုံးသွင်းလိုက်တာကိုခေါ်တာပါပဲထို့အတူနားကကြားတိုင်းကြားတိုင်းလဲကြားတယ်ကြားတယ်လို့မှတ်ရမယ်နှာခေါင်းကအနာကိုနာတိုင်းလဲနာနေနာနေလို့မှတ်ရမယ်လျှာကရတာကိုစသည်တိုင်းလဲသိတယ်သိတယ်လို့မှတ်ရမယ်ကိုယ်ကတွေ့ထီတိုင်းလဲထိတယ်ထိတယ်လို့မှတ်ရမယ်စိတ်ကူးစဉ်းစားကြံစီတိုင်းလဲစိတ်ကူးတယ်စဉ်းစားတယ်ကြံစီတယ်စသည်ဖြင့်မှတ်ရမယ်ဒါပေမဲ့အာထုပ္ပသမှာတော့ မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းကိုအကုန်လုံးသိအောင်လိုက်ပြီးမမှတ်နိုင်သေးဘူး။ဒါကြောင့်တရားသိလို့တဲ့တရားကစားပြီးမှတ်ရမယ်။အသက်ရှူတိုင်းဆိုင်တိုင်းဝမ်းမိတ်ထဲကဖောင်းလိုက်ပင်လိုက်နဲ့တောင်းနှင်းလှုပ်ရှားနေတာဟာအမဲမပြတ်ထင်ရှားနေတယ်။အဲ့ဒါဟာဝါယောဓာလို့ခေါ်တဲ့ယုတ်တရားပဲ။အဲ့ဒါကစပြီးရှုမှတ်ရမယ်။အဲ့ဒါကိုရှုမှတ်ရအောင်ရှင်းဥစွာဝမ်းမိတ်ကို စိတ်နဲ့စားရိုက်ပြီးကြည့်နေရမယ်အသက်ရှူသွင်းလိုက်တဲ့အခါဖောင်းတက်လာတာကိုတွေ့လိမ့်မယ်အသက်ရှူထုတ်လိုက်တဲ့အခါပင်ကျသွားတာကိုတွေ့လိမ့်မယ်ဖောင်းတက်လာတာကိုဖောင်းတယ်လို့မှတ်ရမယ်ပင်ကျသွားတာကိုပင်တယ်လို့မှတ်ရမယ်စိတ်နဲ့စိုက်ကြည့်နေုံနဲ့မထင်ရှားသေးရင်ဘာမှလည်းနဲ့ထိတာအသက်ရှူကိုတော့မပြင်းနဲ့နေအောင်လည်းအသက်အောင်မထားနဲ့ညာအောင်လည်းအာမထုံနဲ့ရင်းရင်းကြီးလည်းမရှူနဲ့ အသက်ရှူကိုပြင်လိုက်ရင်မောသွားလိမ့်မယ်ဒါကြောင့်ပဂရိရှူမြဲအတိုင်းမမှန်လေးရှူရမယ်အသက်ရှူမှသွားရင်မမှန်လေးပြန်ထားဒီလိုမမှန်လေးရှူနေရင်ဖောင်းတယ်လာတာကိုဖောင်းတယ်လို့မှပိန်ကြပါတာကိုပိန်တယ်လို့မှဖောင်းတယ်ပိန်တယ်ဒီလိုဆိုလေးတွေကတော့စိတ်แท้တယ်ဆိုရမှာနော်ပါးစပ်ကတော့သုံးနေဖို့မလိုပါဘူးဝိပဿနာရှုရဲဆိုတာ အမီးတွေဆိုတွေကလွင်ရင်မဟုတ်ဘူးပြီးဖို့ကသာပြီးလို့ရတယ်ဒါကြောင့်ဆိုုံလေးတော့မပြီးသေးဘူးဖောင်းတယ်လို့မှတ်တဲ့အခါဖောင်းစားကနေပြီးဖောင်းဆုံးတန်ရောက်ဖောင်းတက်လာတာလေးကိုမျက်စိနဲ့မြင်တယ်လို့သူသေးချာချာသိသွားစီရမယ်ဘိန်းတယ်လို့မှတ်တဲ့အခါမှာလဲပင်ကျသွားတာလေးကိုပင်စားကပင်ဆုံးတန်အောင်မျက်စိနဲ့မြင်တယ်လို့တင်းတင်းချာချာသိသွားစီရမယ်ဖောင်းတယ်လို့မှတ်ရင်ဖောင်းတာနဲ့ပြီးနေကတ်သွားစီရမယ် ခဲနဲ့ပြလိုက်တော့ဘာကနေထိမှန်သွားတာလို့ဟိုကပေါ်လာတဲ့မဆရာအာယုံနဲ့ဒီကရှုမှတ်လိုက်တဲ့စိတ်ညာတခါတဲ့အံကြကြိုက်သွားအောင်လို့ပြီးစိုက်ပြီးမှတ်ရမယ်။ဘိနေလုံးမှတော့လည်းအတူတူပဲဗိဒာနဲ့မှတ်တာနဲ့အံကြကြိုက်သွားစီရမယ်။ဘာမှထူးမှစရာမရှိဘူးဆိုရင်ဒီဖောင်းတာပိန်တာလေးနှစ်ခုပဲမှတ်နေရမယ်။ဖောင်းနေပိန်နေလို့မပြတ်မှတ်နေရမယ်။ဒီလိုမှတ်နေရင် စိတ်ကတခြားကိုထွက်တော့သွားတာလည်းရှိလိမ့်ဦးမယ်အဲဒီလိုထွက်သွားတဲ့စိတ်ကလေးကိုလည်းလိုက်ပြီးမှရမယ်အဲဒီစိတ်ကလေးကိုသွားတယ်သွားတယ်လို့မှဒီလိုတစ်ချက်တစ်ချက်လောက်မှလိုက်ရင်သူကမသွားပြန်ဘူးဒီတော့ဖောင်းနေပိန်နေဖောင်းနေပိန်နေလို့ပြန်မှသွားရုံပဲစိတ်ကလေးကတဏှာရရောက်သွားရင်ရောက်တယ်ရောက်တယ်လို့မှပြီးရင်ဖောင်းနေပိန်နေလို့ပြန်မှသွားရုံပဲ စိတ်ကူးထဲမှာလူတရားရောနဲ့တွေ့ရင်တွေ့တယ်တွေ့တယ်လို့မှပြီးရင်ဖောင်းတယ်ပိန်တယ်လို့ပြန်မှသွားရုံပဲလူတရားရောနဲ့တွေ့လို့စကားပြောနေမှသတိရတဲ့ခါလည်းရှိတယ်အဲဒီလိုစကားပြောနေတဲ့စိတ်ကူးကိုလည်းပြောတယ်ပြောတယ်လို့မှလူရင်းကတော့ဘာပဲဖြစ်ဖြစ်စိတ်ကူးကြံစည်မှုတွေဖြစ်တိုင်းဖြစ်တိုင်းလိုက်မှဖို့ပါပဲမပုံကတော့စိတ်ကူးရင်စိတ်ကူးတယ်လို့မှစဉ်းစားရင်စဉ်းစားတယ်ကြံရင်ကြံတယ်ပြီးရင်ပြီးတယ် အလုံးသွင်းလုံးသွဲတဲ့လုံးမှာသိတဲ့မှာပြောတယ်ထင်ရင်လည်းပြောတယ်ပြောတယ်လုံးမှာပြင်းရင်လည်းပြင်းတယ်ပြင်းတယ်လုံးမှာဝန်တာရင်လည်းဝန်တာတယ်ဝန်တာတယ်လုံးမှာသိကြရင်လည်းသိကြတယ်သိကြတယ်လုံးမှာဒီလိုသိကူးလေးတွေကိုဖြစ်တိုင်းဖြစ်တိုင်းရှုမှပြီးသိနေတာကဘာတော့ဆိုလို့ရှိရင်သိတ ानु ပဒနာခေါ်တယ်ဒီလိုစိတ်ကလေးကိုဖြစ်တိုင်းဖြစ်တိုင်းမရှုနိုင်မသိနိုင်ကြတဲ့အတွက်ဒီစိတ်ကလေးကိုပဲပုဂ္ဂိုလ်သတ္တဝါကောင်လို့ထင်နေကြတာစိတ်ကူးနေတာဟာငါပဲ ငါစဉ်းစားနေတယ်ငါကြားနေတယ်ငါသိနေတယ်လို့ထင်နေကြတယ်ကလေးသူငယ်ဖြစ်ကအခုတည်းကတဘွာလုံးသက်ရှင်ပြီးသိနေတဲ့ငါကောင်လေးဟာတကယ်ကိုရှိနေတယ်လို့ထင်နေကြတယ်အမှန်မှာတော့ငါကောင်လေးဆိုတာရှိတာကိုမဟုတ်ဘူးတကူချင်းတကူချင်းဆင့်ကဆင့်ကမပြတ်ဖြစ်နေတဲ့ဒီစိတ်ကလေးသာရှိတာပဲအဲဒီတကူချင်းတကူချင်းခဏမစက်မပြတ်ဖြစ်နေတဲ့စိတ်ကလေးကိုကိုယ်တိုင်မျက်မှောက်သိအောင်လို့မှားရတာတဲ့ ဒါကြောင့်ဒီစိတ်ကလေးကိုဖြစ်တိုင်းဖြစ်တိုင်းမရမယ်ဒီစိတ်ကလေးကတော့မှားလိုက်ရင်ပျောက်လွယ်ပါတယ်ကြံတယ်ကြံတယ်လို့တစ်ချက်တစ်ချက်လောက်မှားလိုက်ရင် သူကမကြည့်တော့ပျောက်သွားတော့တာပဲအဲဒီတော့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ပြန်မှသွားရုံပဲတိုင်းနေတာကြတော့ကိုယ်တည်းကညောင်းတာပူတာတွေလည်းပေါ်လာလိမ့်ဦးမယ်အဲဒါတွေကိုလည်းလိုက်ပြီးမှားရမယ်ညောင်းရင်ညောင်းတာလေးကိုသတိချာချာသိအောင်စိတ်နဲ့စားပြီး ညောင်းတယ်ညောင်းတယ်လို့မှားဘူးရင်လည်းဘူးတယ်ဘူးတယ်မှားနာရင်လည်းနာတယ်နာတယ်မှားမောရင်လည်းမောတယ်မောတယ်မှားရုံပါပဲဒီညောင်းတာပူတာနာကျင်ခဲခဲတာမောပန်းတာနေတဲ့ခဲတာတွေဟာဒုက္ခဝေဒနာတွေကြီးပဲဒါကြောင့်ဒါတွေကိုရှုမှတ်နေတာကဝေဒနာနုပဒနာတဲ့ဒီဝေဒနာလေးတွေကိုဖြစ်တိုင်းဖြစ်တိုင်းမရှုနိုင်မသိနိုင်ကြတဲ့အတွက်ညောင်းတာပူတာနာကျင်ခဲခဲတာလေးတွေကိုပဲငါလို့ထင်နေကြတယ် ငါညောင်းနေတယ်ငါပူးနေတယ်ငါနာနေတယ်လို့ငါကောင်းတရားကောင်းအနေနဲ့ထင်နေကြတယ်အရင်ကတော့ငါကောင်းနေတာပဲအခုမှနေတိုင်းခက်လာတယ်လို့ငါတယောက်တည်းအနေနဲ့ထင်နေကြတယ်အမှန်မှာတော့ဒီလိုမဟုတ်ဘူးကိုယ်ထဲမှာမကောင်းတဲ့အတွေ့အကြုံတွေတွေ့တွေ့ပြီးတော့မကောင်းတဲ့ခံစားမှုလေးတွေတစ်ခုပြီးတစ်ခုအသေးသေးဖြစ်နေတာပဲဒါမျိုးပဲများမှာတအားကလေးတွေအသေးသေးလာတိုင်းလာတိုင်းမပြလင်းနေတာလိုပါပဲကိုယ်ထဲမှာမကောင်းတဲ့အတွေ့အကြုံလေးတွေနဲ့ အသေးသေးတိုင်းတွေ့တိုင်းမကောင်းတဲ့ခံစားမှုလေးတွေစင်ကစင်ကမပြတ်ဖြစ်နေတာပဲအဲ့ဒါလေးတွေကိုသေချာသိအောင်ညောင်းရင်ညောင်းတယ်ညောင်းတယ်ပူရင်လည်းပူတယ်ပူတယ်နားရင်လည်းနားတယ်နားတယ်လို့ဒီလိုစူးစိုက်ပြီးမှတ်နေရမယ်မဂ္ဂဇမှာတော့ညောင်းတာပူတာလေးတွေကတိုးတိုးပြီးတော့လည်းညောင်းလာတာပူလာတာတဲ့အဲဒီတော့ပြင်းပြင်းစိတ်ကလေးကပေါ်လာလိမ့်မယ်အဲဒီစိတ်ကလေးကိုလည်းပြင်းပြင်းနဲ့ပြင်းပြင်းနဲ့လို့မှတ် ပြီးတော့ညောင်းတာပူတာကိုပဲရမ်းမှနေရအောင်ပဲဒီခံရင်နိဗ္ဗာန်ရောက်တယ်ဒီခံရင်နိဗ္ဗာန်ရောက်တယ်ဆိုတာဟာဒီပြနေရမှာတဲ့ဟောဒီတရားထုတ်ရမှာပိုးပြီးသုံးကြတယ်တရားထုတ်ရင်ဒီခံမှာပဲညောင်းတာပူတာကိုသိမခံမဲနဲ့ခဏခဏရွှေလိုက်ပြင်းလိုက်လုပ်နေရင်တော့သမာဓိမဖြစ်နိုင်ဘူးသမာဓိမဖြစ်ရင်ညာမဖြစ်ဘူးညာမဖြစ်တော့မဘုနိဗ္ဗာန်ကိုမရောက်ဘူးပေါ့ဒါကြောင့် သိခာပြီးမှတ်နေရတယ်တရားထုတ်ရမှသိခာရတယ်ဆိုတာကလည်းကိုယ်ထဲကဒုက္ခဝေဒနာတွေသိခံရတာပါပဲအဲ့ဒါတွေပဲများပါတယ်ဒါကြောင့်ညောင်းတာပူတာနာကျင်တာအကံခက်တာတွေဖြစ်လာလို့ရှိရင်ရုပ်တရက်အမှတ်ဖြစ်ပြီးတော့မရွှေ့လည်းမပြင်းရသေးဘူးညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်ဒီကံပြီးမှနေရအောင်မယ်ဒီလိုဒီကံပြီးမှနေရင်

ကြွတယ်ကြွတယ်လို့မှရွှေ့ရင်ရွှေ့တယ်ရွှေ့တယ်လို့မှဖြည်းဖြည်းလေးရွှေ့ရမယ်နော်အဲဒီဖြည်းဖြည်းရွှေ့သွားတာလေးကိုပဲလိုက်ပြီးတော့ကြွတယ်ကြွတယ်ရွှေ့တယ်ရွှေ့တယ်ထိတယ်ထိတယ်လို့ဒီလိုအစဉ်တိုင်းမှတ်သွားရမယ်ကိုကြီးကိုရင်းနေလို့ရှိရင်ရင်းတယ်ရင်းတယ်မှခြေတော်ကြွလာရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့ရယ်ရွှေ့တယ်မှချရင်ချတယ်မှ ဘာမှအပြုပြင်မရှိပဲငြိမ်းနေကြပြီဆိုရင်တော့ဖောင်းနေဘိနေဖောင်းနေဘိနေလို့ပြန်မှနေရမယ်။ရတယ်မှာရနာမနေရဘူးရှေးမှနဲ့နောက်မှစနေရမယ်ရှေးသမารိနဲ့နောက်သမารိရှေးညာနဲ့နောက်ညာတစားသေးသွားမှသတိသမารိညာတွေကတဆင့်နဲ့တဆင့်မြင့်မြင့်ရင့်ရင့်ပြီးလာတာဒီလိုရင့်ရင့်ပြီးအားပြည့်တဲ့အခါကျတော့မှမဲ့ညာကိုဆက်ရောက်ပြီးသွားတာ တရားထုတ်တယ်ဆိုတာမိဖို့တဲ့ယောက်ျားလို့အားထုတ်ရမယ်တဲ့မိချင်းမပေါ်သေးတဲ့ဟိုရှိခဲ့တုန်းကသစ္စာချင်းပို့ပြီးမိမွေးရတယ်အဲဒီမိဖို့တဲ့လူဟာမိမပွင့်မဲ့ချင်းမရမနာပွင့်နေရတယ်ပူလာလေးလေးအားဆက်ပြီးပွားလေးလေးပဲဒီလိုဆင်းမပြဖို့လို့ပူလုံးမကပူလာတော့မိပွင့်လာရတယ်အဲဒီတော့မှပဲနားရတယ်အဲဒါလိုပဲရှင်းမှလည်းနောက်မှရှင်းသမารီနဲ့နောက်သမารီမပြတ်စနေအောင်ဓမ္မထဲမှနေရတယ် ဒီကညောင်းတာပူရာတွေကိုမှတ်လို့ပြီးသွားရင် ရမနေနဲ့ဖောင်းနေပိန်နေဖောင်းနေပိန်နေလို့ဇာထဲပဲဆက်မှတ်သွားရမယ်ဒီလိုမှနေရင်တဏှာကရလာပြန်ရင်အဲ့ဒါကိုလည်းမှတ်ရမှာပဲရတဲ့နေရာကိုစာရိုက်ပြီးရတယ်ရတယ်လို့မှသူလည်းခံခဲ့တဲ့ဒုက္ခဝေဒနာပဲအရာဖြောခြင်းတဲ့စိတ်ကလေးပေါ်လာရင်အဲ့ဒီစိတ်ကိုဖြောခြင်းတယ်ဖြောခြင်းတယ်လို့မှမဖြောပါသေးဘူးပြီးတော့လဲရတယ်ရတယ်လို့ပဲ ရမ်းမှနေရအောင်ပဲဒီလိုပင်မနေရင်ရတာကတော့ပျောက်သွားတာပဲများပါတယ်ပျောက်သွားရင်ဖောင်းတယ်ပိန်းတယ်လို့ပြန်မှသွားရုံပဲမပျောက်လာတဲ့ခါကျတော့ကိုယ်ရဖြောက်ရတာပေါ့ဒါပေမဲ့ဖြောက်ခြင်းတဲ့သေးလေးကစားပြီးမှသွားရမယ်ဖြောက်ခြင်းတယ်ဖြောက်ခြင်းတယ်မှလက်ကြွလာရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့တယ်ရွှေ့တယ်မှရတဲ့နေရာကိုလက်ထိတော့ထိတယ်လို့မှအရာဖြောက်တော့ဆွဲတိုင်းတွန်းတိုင်းဖြောက်တယ်ဖြောက်တယ်ကုတ်တယ်ကုတ်တယ်မှ လက်ပြန်ချတော့ချတယ်ချတယ်မှတနည်းအားမှလက်ကထိသွားတော့ထိတယ်မှပြီးတော့ဖောင်းတယ်ပိန်တယ်ရမ်းမှသွားရုံပဲကိုမူရပြုပြင်တယ်ပြုပြင်တိုင်းဒီနည်းကြီးပဲဘာလေးတခုမှလွတ်မသွားစေရဘူးပြုပြင်တယ်ပြုပြင်တိုင်းပြုပြင်တဲ့စိတ်လေးကစားပြီးစိတ်ဆက်ဆက်မှသွားရမယ်။တရားကထမယ်ကြရင်အဲ့ဒီစိတ်ကိုထားခြင်းနဲ့ထားခြင်းနဲ့လို့မှားရမယ်။လက်တွေခြေတွေ ရင်တော့ကြွတယ်ရွှေ့တယ်ဆန့်တယ်ထိတယ်ထောက်တယ်စသည်ဖြင့်အစဉ်တိုင်းမှာပြီးပြပြရမယ်ကိုကြီးကရှေ့ကိုရင်းလာတော့ရင်းနေရင်းနေမှထားလိုက်တဲ့အခါမှာကိုကြီးကပော့ပော့ပြီးကြွကြွတက်လာတာရှိတယ်အဲဒါကိုစူးစိုက်ပြီးတော့ထားတယ်ထားတယ်လို့မှဖြည်းဖြည်းလေးထားမယ်နော်ရရတဲ့ပုဂ္ဂိုလ်ဟာအာရင်ရှိပေမဲ့လို့အားမရှိတဲ့လူမှလို့ကျင့်ရမယ်တဲ့ပရိကျမ်းမှာတဲ့အာရင်ရှိတဲ့ပုဂ္ဂိုလ်များမှာတော့ ထားတယ်သွားတယ်ဆိုတာဟာလွယ်လွယ်လေးပေါ့ရုပ်မြင်ဆိုများမြန်မာပြည်နဲ့အာရုံမရှိတဲ့လူမှများကြတော့ရေးပြေးလေးရွာရွာလေးပဲသိသိမွေတာခါနာနေတဲ့လူများမှထားတယ်ဆိုလို့ရှိရင်ရွာရွာလေးညင်ညင်သာသာလေးပဲခါတဲ့ကနာသွားမှဆိုလို့သူ့ကိုယ်ကိုသာလေးအာယူပြီးဖြည်းဖြည်းချင်းလေးထားလာတယ်အခုတရားထုတ်ရမှလဲအားမရှိတဲ့အဲ့ဒီလူမှများလို့ကျင့်ရမယ်တဲ့ဘာလို့ဆိုဖြည်းဖြည်းချင်းပဲပြုပြင်ရမယ်ဒီလိုဖြည်းဖြည်းချင်း ပြုပြင်မှလည်းပฏิသမารိညာကကောင်းကောင်းမှီတာဒါကြောင့်ဖြည်းဖြည်းကပဲစပြီးလေ့ကျင့်ရတယ်ထားတယ်ထားတယ်လို့မှတ်ပြီးလူမာများလိုပဲဖြည်းဖြည်းလေ့ထားရမယ်လူမာနဲ့ကုတူစီရမယ်ဒါလည်းမကြသေးဘူးမျက်စိမြင်ပေမဲ့မမြင်တဲ့လူလိုကြည့်ရမယ်တဲ့နားကကြားပေမဲ့မကြားတဲ့လူလိုကြည့်ရမယ်တဲ့ရားထုတ်နေတဲ့အခါမှာကျူးမမှုလေးတခုတည်းပဲကိုယ်လို့ရှိတယ်ဒီပြင်မြင်တာတွေကြားတာတွေဆိုတာကတော့ကိုယ်လုံးမဟုတ်ဘူး ဒါကြောင့်ဘယ်လိုထူးထူးဆန်းဆန်းကိုမြင်ရပေမဲ့မမြင်ရသလိုပဲအမှတ်ကိုယ်သာကြည့်ဆိုင်ပြီးမှတ်နေရမယ်ဘယ်လိုထူးထူးဆန်းဆန်းကိုကြားပေမဲ့မကြားသလိုပဲအမှတ်ကိုယ်သာကြည့်ဆိုင်ပြီးတော့မှတ်နေရမယ်ကိုယ်မူရာပြုပြင်တဲ့အခါမှာလဲမကြားမှာတဲ့ပုဂ္ဂိုလ်အာရုံမရှိတဲ့ပုဂ္ဂိုလ်များလိုပဲဖြည်းဖြည်းလေးကြွားရပါလေပြုပြင်ရမယ်လက်ရွှေလိုက်ခြေရွှေလိုက်ကိုယ်လိုက်ဆန်းလိုက်ခေါင်းကုန်းလိုက်မော့လိုက်နဲ့အဲ့ဒါတွေအားလုံးညီသက်သက်ကလေးသင်္နေမှုငွေကလေးပဲပြုပြင်ရမယ်ဒါကြောင့် အခုလိုထညာကထတဲ့အခါမှာထားတယ်ထားတယ်လို့မှားပြီးဖြည်းဖြည်းချင်းလေးထားရမယ်ခါစာမြရမိတဲ့အခါကျတော့ရတယ်ရတယ်မှာဟိုဒီဒီလျှောက်ကြည့်မိရင်ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှာသွားတဲ့အခါကျတော့ခြေလမ်းကိုမယုံမယ်ညာဘက်ကလမ်းတဲ့အခါညာလမ်းနဲ့မှာဘယ်ဘက်ကလမ်းတဲ့အခါဘယ်လမ်းနဲ့မှာခြေတော်ကြွားဒီကစားပြီးခြေတော်ချသည်ဒီရွေ့ရွေ့ပြီးသွားတာလေးကိုအစဉ်တိုင်းပြီးသွားရမယ် ညာလန်းနေဘယ်လန်းနေညာလန်းနေဘယ်လန်းနေဒီလိုဒလန်းဒလန်းတစ်ခါတစ်ခါမှသွားရုံပဲအဲ့ဒါကမြန်မြန်သွားတဲ့အခါမှာဘုံနဲ့ခါမြန်မြန်သွားတဲ့အခါခါဝိဝိသွားတဲ့အခါများမှာဒလန်းဒလန်းတစ်ခါတစ်ခါမှသွားရင်တော်တော့ပါပြီဘယ်လန်းနေညာလန်းနေဒီလိုတစ်ချက်တစ်ချက်မှသွားရင်တော်ပါပြီဖြည်းဖြည်းသွားနေတဲ့အခါဈဉ္ညာလျှောက်နေတဲ့အခါများမှာတော့ ခြေတလားမှာမှတ်စရာက၃ပိုင်းရှိတယ်ခြေတော်ကြွတက်လာတာကတစ်ပိုင်းလှမ်းလိုက်တာကတစ်ပိုင်းငင်းချလိုက်တာကတစ်ပိုင်းအဲ့ဒီ၃ပိုင်းထဲမှာကြွတာလေးနဲ့ချတာလေးဒီနှစ်ပိုင်းကစပြီးမှတ်ရမယ်ခြေတော်ကြွတက်လာတာလေးကိုကြွတယ်လို့မှားကြွတက်လာတာလေးကိုသတိချရာသိရမယ်ပြီးတော့နင်းချလိုက်တာလေးကိုချတယ်လို့မှားရမယ်လေးလေးပြီးကြသွားတာလေးကိုသတိချရာသိရမယ် အဲ့ဒီနှစ်ပိုင်းကစားပြီးမှရမယ်ကြွတယ်ချတယ်ကြွတယ်ချတယ်ဒီလိုခြေတလန်းတလန်းမှာနှစ်ချက်နှစ်ချက်မှပြီးသွားရမယ်အဲ့ဒီနှစ်ချက်မှကလည်းနေလောက်နေတော့လွဲလာပါလိမ့်မယ်ဒီလိုလွဲလာတဲ့အခါကျတော့သုံးချက်မှရမယ်ကြွတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်ဒီလိုသုံးချက်သုံးချက်မှသွားရမယ်အခုမှကစားမှာတော့တစ်ချက်မှတစ်ချက်မှဆိုရင်တော့ပါပြီ။ ညံ့ညံ့သွားတဲ့အခါမှာညာလန်းတယ်ဘယ်လန်းတယ်ဒီလိုတစ်ချက်တစ်ချက်မှသွားဖြည်းဖြည်းသွားတဲ့အခါမှာကြွတယ်ကြတယ်ဒီလိုနှစ်ချက်နှစ်ချက်မှသွားဒီလိုသွားနေရကထိုင်နေတဲ့စိတ်ပေါ်လာပြန်ရင်ထိုင်နေတယ်ထိုင်နေတယ်မှထိုင်ချလိုက်တော့ကိုကြီးကလေးလေးပြီးကြသွားတာရှိတယ်အဲ့ဒါကိုစူးစိုက်ပြီးတော့ထိုင်နေထိုင်နေလို့မှတ်ရမယ်ထိုင်ပြီးတဲ့အခါကျတော့ လက်ရှိပြင်နာတွေကရှိသေးတယ်အဲဒါလေးလည်းအကုန်လုံးမှတ်သွားရမယ်ဘာမှပြည့်ပြည့်မရှိဘဲနဲ့ငြိမ့်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေအဲ့ဒါကိုမှတ်နေုံပဲဒီလိုမှတ်နေရတဲ့ကညောင်းတာပူတာတွေပေါ်လာရင်အဲ့ဒါတွေကိုလည်းလိုက်မှတ်ရမယ်ဒီထဲကလက်အိတ်ရှင်လို့ကြည့်ရင်အိတ်ရှင်နဲ့အိတ်ရှင်နဲ့မှလက်အိတ်ခါနေကြတော့လက်ကလေးခြေလေးပြင်လာလဲရှိသေးတယ် အဲဒါတွေလည်းအကုန်လုံးမှတ်ရမယ်လက်ကိုကြွရင်ကြွတယ်ကြွတယ်မှရွှေရင်ရွှေတယ်ရွှေတယ်မှထောက်ရင်ထောက်တယ်မှကိုကြီးကရိမ့်လာရင်ရိမ့်တယ်ရိမ့်တယ်မှခြေတော့ဆန်းရင်ဆန်းတယ်ဆန်းတယ်မှရိမ့်ပြီးလက်အိလိုက်တဲ့ခါကျတော့အိတ်တယ်အိတ်တယ်လို့မှားပြီးဖြည်းဖြည်းချင်းလေးလက်ယူသွားရမယ်ဒီလိုအိတ်လိုက်တာလေးကလည်းရေးကြည့်တယ်ဒီတွင်မှလည်းဇာတုကဖြစ်နေတာပဲ သမာဓိညာအားရှိနေတဲ့အခါဆိုရင်ဘယ်ချိန်မှဆိုတရားတို့ကဖြစ်နေတာကြီးပဲတကွေးတစားအတွင်းလည်းဖြစ်နေတာပဲခြေတုံးကအဇာနနာယာနာဖြစ်သွားတယ်ဆိုတာဟာဒီလိုလဲအိမ်တွေတုံဖြစ်သွားတာပဲအဇာနနာဟာပထမသင်္ကာနာသင်္ကာနီးမှာတညာရဲနဲ့ယာနာဖြစ်အောင်လို့အပြင်းတအားထုတ်နေတယ်ကာယကတာတတိလို့ခေါ်တဲ့ကာနုပန္နရတိပဋ္ဌာန်ကိုတညာလုံးဉာဏ်ကြောက်ပြီးပွားများအားထုတ်နေတယ်ညာလန်းနေဘယ်လန်းနေ ကြွတယ်လှမ်းတယ်ချတယ်လို့အခုပြောနေတဲ့အမှမျိုးပါပဲသွားခြင်းနဲ့စိတ်နဲ့သွားတဲ့ရုပ်တရားတွေတစ်ပိုင်းစီတစ်ပိုင်းစီဖြစ်ပြနေတာကိုရှုမှားပြီးနေလိုက်တာနည်းနည်းလင်းကဏီတောင်ရောက်နေပြီတဲ့ဒါပေမဲ့ယဟနာတော့လည်းမဖြစ်သေးဘူးတဲ့ဒီတော့ရှင်သန္တာကဈဉာသွားများနေလို့ဝိရိယလွန်နေတယ်ဆိုတာကိုသိတဲ့အတွက်သမာဓိနဲ့ဝိရိယညီမျှပါအောင်ခဏလောက်လှည့်ရင်အာထုံမယ်လို့စိတ်ကူးပြီး

အတက်ပင်ဖို့သုံးစင်တဲပြီးရဟန္တာဖြစ်သွားတာတခဏလေးပဲဘာမှမကြဘူးဘယ်ချိန်မစိုးဖြစ်နိုင်တယ်အခုပြောနေတဲ့ရှင်အနန္ဒရဲ့ရဟန္တာဖြစ်ပုံကိုသာကြည့်ပြီးတော့ဒါကြောင့်ဘယ်ချိန်မစိုးကြိုးစားပြီးမှတ်နေရမယ်ဒါလေးကတော့ရင်မကြည့်ပါဘူးဆိုပြီးတော့အမှတ်ကိုရှော့မထားရဘူးဒါကြောင့်အခုပြောနေတဲ့လက်အိမ်မှာလည်းယူသေးသေးပဲမှတ်သွားရမယ်အိမ်မိတဲ့ခါကျတော့လက်ရှိပြင်လာတယ်လက်ရှိသေးတယ် အဲ့ဒါတွေလည်းအကုန်လုံးစိတ်ဆက်ဆက်မှတ်ရမယ်ဘာမှပြည့်ပြည့်မရှိပဲငြိမ့်နေပြီဆိုရင်တော့ဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲမှတ်နေရမယ်ညင်းတယ်လို့အချင်းကြနေပြီမဲ့လို့အမှတ်ကတော့လှုပ်ပြီးမရဘူးတရားကိုတကယ်တမ်းအားထုတ်တဲ့ပုဂ္ဂိုလ်ဆိုတာမိတော်ဘူးအနေနဲ့စွန့်စွန့်စားစားအားထုတ်ရတယ်ဒါကြောင့်ညင်းတယ်လို့အချင်းပဲမဲ့လို့အမှတ်တော့မလွတ်ရဘူးဓမ္မထဲတာမပြတ်မှတ်ပြီးတော့နေရမယ်မရင်မရင်ပဲအိပ်ပျော်သွားစီရမယ် မကနိုင်ရင်လည်းအိတ်မပြောဘဲနဲ့နေမှာပဲအိတ်ချင်တာကနိုင်သွားရင်လည်းအိတ်ပြောသွားမှာပဲအိတ်ချင်ရင်အိတ်ချင်တယ်အိတ်ချင်တယ်မှာမျက်စိမေးလာရင်မေးတယ်လေးလာရင်လေးတယ်မျက်စိဖမ်းရင်ဖမ်းတယ်မှာဒီလိုမှလိုက်တာနဲ့မျက်စိကပြန်ပြီးတော့ကြည်သွားတတ်တယ်အဲဒီတော့လဲကြည်တယ်ကြည်တယ်မှပြီးတော့ဖောင်းတယ်ပိန်တယ်ပြန်မှပါရုံပါပဲဘယ်လိုပဲပိန်မှနေနေဟိုအိတ်ချင်လာပြီဆိုတော့အိတ်ပြောသွားတာပါပဲအိတ်ပြောဖို့ရကတော့မခက်ပါဘူးလွယ်ပါတယ် လဲအိပ်ပြီးတော့မှတ်နေလို့ရှိရင်တပြေးပြေးနဲ့မေ့မေ့ပြီးတော့အိပ်ပျော်သွားတာတဲ့ဒါကြောင့်အာရဝါဒပုဂ္ဂိုလ်မှာလဲအိပ်နေတာကအချိန်မများစီရဘူးထိုင်တာလည်းပြညာကြောက်တာကများစီရမယ်ဒါပေမဲ့ညင်းတယ်လို့အိပ်ချင်းကြနေတဲ့အခါမှာတော့လဲအိပ်နေရင်ဘောင်းနေပိန်နေဘောင်းနေပိန်နေလို့ဒီလိုမှနေရတော့တာပါပဲဒီလိုမှနေရင် သူ့လိုလိုအိပ်ပျော်သွားပါလိမ့်မယ်အိပ်ပျော်နေတဲ့အချိန်မှာတော့ဘာမှမသိလို့ဘာမှမမှားရဘူးဒါကြောင့်အိပ်ပျော်နေတဲ့အချိန်ကတော့ ယောဂီပုဂ္ဂိုလ်မှာနားရတဲ့အချိန်နဲ့သုံးနဲ့တကယ်တမ်းတရားထုတဲ့ပုဂ္ဂိုလ်ဆိုတာအဲ့ချိန်ကို၄နာရီလောက်သာထားရတယ်၄နာရီလောက်ဣတဲ့ဆိုလို့ရှိရင်ကောင်းကောင်းလုံလောက်နေပါပြီအဲ့ဒီဣပြာကနိုးလာရင်တော့နိုးတွေကစားပြီးမှရမယ်မရောက်ဘူးရတကယ်တမ်းအထုတဲ့ယောဂီဆိုတာဣပြောနေတဲ့အချိန်လောက်ပဲနားရတယ်ဒီပြင်နိုးနေတဲ့အချိန်တွေမှာတော့မနေမနာမပြမစက်ဓမ္မတက်မှနေရတယ်ဒါကြောင့်မှန်နိုင်လို့ရှိရင်နိုးလာတဲ့စိတ်ကလေးကိုလည်း နိုးတယ်နိုးတယ်လို့မှတ်ရမယ်အဲ့ဒါကိုမသိနိုင်မှနိုင်ပြီးရင်တော့ဖောင်းတာပိနာကစားပြီးဖောင်းနေပိနေလို့မှတ်ပါရုံပဲအိယာကထားမယ်လို့ကြံရင်ထားခြင်းနဲ့ထားခြင်းနဲ့မှလက်ကြည့်ပိနာလေးတွေလည်းရှိလိမ့်မယ်အဲ့ဒါတွေလည်းအကုန်လုံးမှတ်သွားရမယ်ခေါင်းထောင်ပြီးထလာတော့ထားတယ်ထားတယ်မှထိုင်ပြီးတဲ့ခါကျတော့ထိုင်နေထိုင်နေမှလက်ကြည့်တွေပြင်လာရှိသေးရင်အဲ့ဒါတွေလည်းအကုန်မှ ဘာမှအပြစ်ပြမရှိပဲငြိမ်ငြိမ်လေးထိုင်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေလို့မှတ်နေုံပဲအခုပြောလာခဲ့တာတွေဟာအရိယာဘုလေးပါလုံးအပြောင်းလဲနေတယ်ကမှတ်ရမယ့်ဥစ္စာတွေကြီးတယ်ပဲဒါပေမဲ့မှတ်ကတာပုဂ္ဂိုလ်ကတော့အခုပြောခဲ့တာတွေကိုအကုန်လုံးစစ်စစ်အောင်မှတ်နိုင်သေးပါဘူးနောက်တမာရညာအားကောင်းလာတဲ့အခါကျမှဒါတွေကိုစစ်စစ်ဆက်ဆက်မှတ်နိုင်မှာအဲဒီခါကျတော့အများကြီးပဲမှတ်နိုင်ပါလေအခုပြောနေတာတော့မကသေးပါဘူးအခုပြောနေတာကခေါင်းစဉ်လောက်ရှိသေးတာပဲ သတိသမารိဆိုတာကသူ့ဟာသူဆောင်သွားတာအပြီးတွေကလည်းသူ့ဟာသူများမြန်သွားတာအဲဒီခါကျတော့သိစရာတွေကိုအကုန်လုံးပဲသူ့ဟာသူသိသွားပါလိမ့်မယ်အခုပြောလာခဲ့တဲ့မှတ်ပုံစဉ်ကတော့ကျဲကြီးရှိပါသေးတယ်အခုပြောလာတော့သိုံနဲ့တော့တရားကပြည့်စုံနေပါဘူးရှင်မဖြစ်ပါမလားလို့တော့အားငယ်နေကြမရှိပါဘူးတရားကသူ့ဟာသူဆောင်ပြီးသိစရာတွေကိုအကုန်လုံးလျှောက်သိသွားပါလိမ့်မယ်ပြီးတော့မျက်နှာသေးတဲ့အခါရေချိုးတဲ့အခါတွေမှာလည်းမှတ်ရမယ်ဒါတွေကတော့ခမ်းမြမြန်လောက်ရတာတွေမို့ မှန်တဲ့နေရာမှတ်သားရုံပါပဲအဝတ်စားပြင်ဝတ်တာတွေလည်းရှိတယ်အေးရနေရပြင်တာတွေတကားပိတ်တာဖွင့်တာတွေလည်းရှိတယ်အဲ့ဒါတွေကတော့စိစိစစအကုန်လုံးမှတ်သွားရမယ်ဓမင်းစားတဲ့အခါမှာဓမင်းပွဲကြည့်တာကစားပြီးကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှားပြီးတော့သမင်းပွဲစီလက်လှမ်းတာထိတာသမင်းစုတာသမင်းလုတ်ပြင်းတာဂိုင်းတာ ယူလာတာခေါင်းငုံတာပဇာတဲ့သမင်းလုတ်ထဲတာလက်ပြန်ချတာခေါင်းပြန်ထောင်တာဒီလိုအပြုပြင်တွေကိုလည်းအကုန်လုံးမှတ်သွားရမယ်ဝါတဲ့ခါကျတော့ဝါရင်ဝါတယ်ဝါတယ်ဝါတယ်မှဝါနေတော့ရတာကိုပြီးတော့ပြီးတယ်ပြီးတယ်မှသဘောကျသွားရင်လည်းသဘောကျတယ်မှကောင်းတယ်ထင်ရင်လည်းကောင်းတယ်ကောင်းတယ်မှ မျိုးချလိုက်တော့မျိုးတယ်လို့မှတ်ရမယ်အဲ့ဒါတွေကတမင်းတို့လိုစားတော့မှပုံပဲ နောက်တစ်မျိုးတင်မှလည်းဒီနည်းတိုင်းပဲမှတ်သွားရမယ်ဟင်းတော့တော့လဲကြည်တာမြင်တာလဲလှမ်းတာဇုံကိုကင်တာကော်တာခတ်တာယူလာတာပေါက်တာမြိုချတာဒီလိုဟာတွေအကုန်လုံးမှတ်သွားရမယ်ဒီသမင်းစားရမှလည်းအမှားခဲ့တယ်မဆရာတွေအသိညာတာပဲမဂ္ဂသာပုဂ္ဂိုလ်မှာတော့မေ့သွားတာတွေမမနိုင်တာတွေကများနေတာပါပဲဒါပေမဲ့အကုန်လုံးမှတ်မယ်လို့ဒီလိုစိတ်တော့တင်းထားရတယ် သူဟာသမမနိုင်လို့ခုံးကျော်သွားတာတော့ဘယ်တတ်နိုင်မလဲနောက်သမာဓိညာအားကောင်းလာတဲ့ခါကျတော့အကုန်လုံးစိတ်ဆက်ဆက်မှတ်နေပါလိမ့်မယ်ဟောခုပြောလာခဲ့တာဟာမပုံနေတော်ဆုံးသွားပြီဒါပေမဲ့အကျေကြီးလျှောက်ပြောနေတော့လူရင်းရှုမှတ်စရာတွေကိုကောင်းကောင်းမှတ်မိမှာမဟုတ်သေးဘူးဒါကြောင့်အချင်းချုပ်ထားပြီးပြောဦးမယ်အချင်းချုပ်ဆိုတော့ကျူးစရာမှစရာနည်းနည်းပဲရှိပါတယ်လမ်းကြောင်းနေတဲ့အခါဆိုရင်ခြေလမ်းကိုသာမှနေုံပဲညာလမ်းနဲ့ဘယ်လမ်းနဲ့ညာလမ်းနဲ့ဘယ်လမ်းနဲ့ ဒါလေးငကူမှနေုံပဲနေနေသွားတဲ့အခါမှာညာလန်းတယ်ဘယ်လန်းတယ်လို့ဒီတလန်းတလန်းတစ်ခါတစ်ခါမှပိုင်တော့ပါပြီပြည်ပြည်သွားတဲ့အခါမှာကြွတယ်ချတယ်ကြွတယ်ချတယ်ဒီလိုခြေတလန်းတလန်းနှစ်ချက်နှစ်ချက်မှသွားရုံပဲငြိမ်ပြီးတိုင်းတဲ့အခါမှာဆိုရင်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒါလေးငကူပဲမှနေရမယ်လက်အိတ်နေတဲ့အခါမှာလည်းဘာမှအထူးမှစရာမရှိဘူးဆိုရင် ဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲမှတ်နေရမယ်ဒီတိုင်းဆိုတော့မဆရာကနည်းနည်းပါပဲမများပါဘူးဒီလိုဖောင်းနေပိန်နေမှတ်နေရင်စိတ်ကူးတွေကတခြားထွက်သွားရင်တော့အဲ့ဒီစိတ်တွေကိုလိုက်ပြီးမှရမယ်ပြီးရင်ဖောင်းနာပိန်နာကိုပြန်မှညောင်းတာပူရနာခြင်းခဲတာရတာတွေရှိရင်အဲ့ဒါတွေလည်းလိုက်ပြီးမှရမယ်ပြီးရင်ဖောင်းနာပိန်နာကိုပြန်မှ ဒီတဲကကိုယ်လဲဆန်းလဲလှုပ်ရှားလဲခေါင်းငုံလဲမောလဲရင်းလဲရင်းလိုက်ဒီလိုအပြုပြင်နေရှိပြန်ရင်အဲ့ဒါတွေကိုလည်းလိုက်မှရမယ်ပြီးရင်ဘောင်းနဲ့ပိန်းနဲ့ပြန်မှသွားရမယ်ဒီနည်းတိုင်းမှနေရင်တဖြည်းဖြည်းနဲ့မှနေတာတွေကများလာလိမ့်မယ်မကသာမှာတော့စိတ်တွေကဟိုပြေးလိုက်ဒီပြေးလိုက်နဲ့အမှန်နေတာတွေကများနေတာတဲ့ဒါပေမဲ့စိတ်တော်ပြေရဘူးဘယ်သူပဲဖြစ်ဖြစ်အာရုကသာမှာတော့ဒီလိုအမှားရခက်ကြတာကြီးပါပဲနောက်လက်ကျင်သားရလာတော့ စိတ်ထွက်တိုင်းထွက်တိုင်းမှမိပြီးသိပြီးနေတယ်ဒါကြောင့်ဒီစိတ်ကလေးဟာကြာတော့လုံးလုံးကုန်ပြေတော့ဘူးမစရာအောင်လည်းမသာကကပြီးတော့တီးနေတော့တာပဲဟိုကဖောင်းလိုက်တာနဲ့ဒီက ဖောင်းတယ်လို့မှားလိုက်တာနဲ့ဟာကြိုက်ကြိုက်ပြီးတော့ကြာနေတယ်ဟိုကပိန်လိုက်တာနဲ့ဒီကပိန်တယ်လို့မှားလိုက်တာနဲ့ဟာလဲကြိုက်ကြိုက်ပြီးတော့ကြာနေတာပဲမတိုင်းမတိုင်းမစရာအာယုံနဲ့အတိဟာတွေ့တွေ့ကြည့်ဖြစ်နေတယ်မစရာယုံနဲ့မှတ်ပြီးတဲ့နာဒီယုံနာကဟာ အတွဲလိုက်အတွဲလိုက်တစုံစုံဖြစ်နေတယ်ပုဂ္ဂိုလ်သားတော်ရဲ့လိုပဲရှိနေမလို့ဒီယုတ်ကလေးနဲ့ဒီစိတ်ကလေးဒီနှစ်ခုတည်းပဲတွဲတွဲပြီးဖြစ်နေတာဒါလေးတွေကိုတော့ကြရင်ကိုယ်တိုင်းပဲတွေ့တော့ပါလိမ့်မယ်။ဘောင်းနေပိန်နေမှာရင်မှာရင်ယုံနဲ့နာနဲ့ခုတခြားစီကွဲလာတယ်။ဘောင်းတယ်လာတဲ့ယုံနဲ့ဘောင်းတယ်လို့ပြီးတဲ့စိတ်ကလေးပိန်ကြပါတဲ့ယုံနဲ့ပိန်တယ်လို့ပြီးတဲ့စိတ်ကလေးဒီလိုယုံနဲ့နာနဲ့ခုဟာ တွဲနေတွဲနေတစုံတစုံကြိုက်ကြိုက်ပြီးတော့ကြာနေတာကိုကိုယ်တိုင်းပဲပိုင်းခြားပြီးပြီးလာမယ်အဲဒီတော့မတိုင်းမတိုင်းဟာမဇ္ဇာတိဇယုတ်တရားကတစ်မျိုးမသိနေတဲ့နာတရားကတစ်မျိုးဒီယုတ်နဲ့ဒီနာဒါလေးနှစ်ခုရှိတာပဲလို့ကိုယ်ဝေညာနဲ့ကိုရှင်းပြီးပြီးလာပါလိမ့်မယ်အဲဒါဟာနာယုတ်ကိုပိုင်းခြားပြီးတဲ့နာမရူပပရိစ္ဆရာညာနဲ့သူဟာဝိပဿနာဉာဏ်ရဲ့အစပဲသူကချိုးကြလာဖို့ရည်ကြည်တယ် အဲဒီကနောက်ဆက်မှနေဖြစ်ပေါ်လာပြီးတော့တခဏချင်းပျောက်ပျောက်သွားတာတွေကို ကိုယ်တိုင်တွေ့ရမယ်ပဂတိလူတွေကတော့ယောနာယောဟာတစ်သက်လုံးတစ်ဘဝလုံးမြဲတည်နေတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကယောဂပဲအခုတည်းကလူကြီးတို့ဖြစ်လာတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကစိတ်ကပဲအခုတည်းကလူကြီးစိတ်ဖြစ်လာတယ်လို့ထင်နေကြတယ်ယောစီယောဟာငါတယောက်တည်းပဲလို့ထင်နေကြတယ်မှန်မှာတော့ဒီလိုမဟုတ်ဘူးမြဲတည်နေတဲ့တရားရဲ့လို့မရှိဘူးအခုဖြစ် အခုပဲပြည့်နေတာကြီးပဲမျက်စိတမိခါတော့မကြောက်ဘူးဖြည့်ပြီးပြည့်ဖြည့်ပြီးပြည့်ဒီလောက်ဖြစ်ပြများနေတဲ့တရားတွေကြီးပဲအဲ့ဒါတွေကိုတော်တော်ကြရင်မှန်ရင်မှန်ရင်နဲ့ကိုယ်တိုင်းပဲတွေ့တာမှာဒီလိုမှနေရင်တည်ရည်နဲ့ပျောက်ပျောက်သွားတာတွေကို တွေ့ရတော့မမြဲတဲ့တရားတွေကြီးပဲဆိုတာသဘောကျလာမယ်ဒီလိုမြဲတာတွေကြီးပဲလို့သဘောကျတာဟာအနိစ္စ ानु ပါဒနာညာမယ်ပြီးတော့ဝါယူကြောက်ကြီးနဲ့ဆင်းရဲကြီးပဲလို့လည်းထင်လာမယ် အဲ့ဒါကဒုက္ခ అను ပဒနာညာမယ်ပြီးတော့ကိုယ်ထဲမှာအခါခက်တာတွေကလည်းအမြောင်များတွေ့ရတော့ဆင်းရဲစုဝေးကြီးပဲလို့လည်းထင်လာမယ်အဲ့ဒါလည်းဒုက္ခ అను ပဒနာညာမယ်ပြီးတော့မှားတဲ့ယုံနာတွေကိုလိုတိုင်းဘာမှဖြစ်ဘူးသူသဘောတိုင်းသူဖြစ်ပြနေတဲ့တရားတွေကြီးပဲအဲ့ဒါတွေကိုကြည့်တွေ့နေရတော့အစိုးမရတဲ့တရားတွေပဲပုဂ္ဂိုလ်သတ္တဝါကောင်မဟုတ်တဲ့သဘောတရားတွေပဲလို့ဒီလိုလဲမှတ်နေရင်သဘောကျသွားမယ်အဲ့ဒါကတော့အနတ္တ అను ပဒနာပဲ အဲဒီအနိစ္စဒုက္ခအနတ္တအသိဉာဏ်တွေကောင်းကောင်းကြီးပြည့်စုံတဲ့အခါမှာဒီလိုရှုမှတ်နေရင်တကားပဲနိဗ္ဗာန်ကိုရောက်သွားမယ်။ခြေတုံးကဘုရားရနာအရိယာပုဂ္ဂိုလ်တွေနိဗ္ဗာန်သွားကြတယ်ဆိုတာလေဒီဝိပဿနာလမ်းကကြီးသွားတာပဲ။ဝိပဿနာမပါပဲနိဗ္ဗာန်ကိုမသွားနိုင်ဘူး။ယာနာနေရင်မေဖို့နိဗ္ဗာန်ရောက်သွားတယ်ဆိုတာတွေလည်းနည်းနည်းတော့ရှုမှတ်သွားသေးတာပဲ။ဒါကြောင့်ဝိပဿနာဆိုတာအလုံးစုံဘုရားရနာအရိယာပုဂ္ဂိုလ်တွေ နိဗ္ဗာန်သွားထားတဲ့နိဗ္ဗာန်လမ်းမကြီးတဲ့ဝိပဿနာဆိုရင်သတိဉာဏ်၄ပါးတည်းကတဘာမှတော့ပါဝင်နေတာပဲဒါကြောင့်သတိဉာဏ်ဆိုတာလည်းအာရုံသောဖြစ်ရနာရိယပုဂ္ဂိုလ်တွေနိဗ္ဗာန်သွားထားတဲ့နိဗ္ဗာန်လမ်းမကြီးတဲ့အခုတရားထုတ်မဲ့ယောဂီပုဂ္ဂိုလ်တွေဟာနေရီဖြစ်ရနာရိယပုဂ္ဂိုလ်တွေသွားထားတဲ့နိဗ္ဗာန်လမ်းမကြီးပေါ်မှာရောက်လာကြတယ်လို့မှတ်ရမယ်မေတ္တာဖို့တရားနိဗ္ဗာန်တရားကိုရပါလို့ဤလို့ဆုတောင်းပြီးပြုထားတဲ့ကုသိုလ်ပါရမီတွေရှိနေလို့မေဖို့နိဗ္ဗာန်ခုဘဝမှာပဲရလိုက်တဲ့ပါရမီကံပြည့်စုံနေလို့ တရားရနာရိယာပုဂ္ဂိုလ်တွေသွားထားတဲ့သတိဓာဝိပဿနာလမ်းမကြီးပေါ်မှာငါတို့အခုရောက်နေကြတယ်လို့အောက်မိကြမယ်။ဝမ်းမြောက်ဝမ်းသာလည်းရှိကြမယ်။ဒီလမ်းမကြီးအစဉ်တိုင်းလျှောက်သွားလို့ရှိရင်ဒီကဘုရားရနာရိယာပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့သမာရိညာထုတွေကိုကိုယ်တိုင်တွေ့ရတော့မှာပဲ။ဘယ်တော့မှမတွေ့ဘူးသေးတဲ့စိတ်တည်ခြင်းမှုသမာဓိတွေကိုလည်းတွေ့ရမယ်။အဲဒီသမာဓိကြောင့်ဖြစ်ပေါ်လာတဲ့ ကြားရတာလူတွေဝမ်းမြောက်ဝမ်းသာစရာတွေအကောင်းတွေကိုလည်းအများကြီးပဲတွေ့ပါမယ်ပြီးတော့ယုတ်တရားနံတရားတွေအနိစ္စဒုက္ခအနတ္တသဘောတွေဆိုတာကိုလည်းကိုယ်ပိုင်ဉာဏ်နဲ့ပဲတွေ့ပြီးပြီးပါမယ်အဲဒီပညာတွေပြည့်စုံတဲ့အခါမှာဘုရားရနာရိယာပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားတွေဆိုတာကို မျက်မှောက်တွေ့ပြီးပြီးသွားမယ်အဲဒါမကြတော့ဘူးအခုအားထုတ်နေတဲ့ရပိုင်းအတွင်းမှာပဲတွေ့သွားမယ် ဇလာအတွင်းရက်20အတွင်းမှာလည်းတွေ့သွားနိုင်တယ်15ရက်အတွင်းမှာလည်းတွေ့သွားနိုင်တယ်ပါရမီအမနာထူးတဲ့တူတလင်မှာဆိုရင်တော့ခုနှစ်ရက်အတွင်းမှာတော့တွေ့သွားနိုင်ပါသေးတယ်ဒါကြောင့်ဘုရားရနာရိယာပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားတွေကိုအခု15ရက် ရက်20အတွင်းတလအတွင်းမှာပဲဧကံရောက်ရတော့မယ်လို့ယုံကြည်စိတ်ချထားကြရမယ်အဲဒီမေဖို့နိဗ္ဗာန်တရားတွေကိုကိုယ်တိုင်မျက်မှောက်ဆက်ရောက်ပြီးတော့အပေကြစေနိုင်တဲ့ သက်္ကာရိတိဝိသိကိစ္စာတွေကင်းလို့ဘယ်တန်မြာကြီးမှလွတ်မြောက်သွားပြီတော့မယ်တန်မြာလုံးရှောက်ပြီးတွေ့သွားမယ်ဘယ်ဆင်းရဲတွေမှအခုတရားထုတ်နေတဲ့ရပိုင်းလေးအတွင်းမကြာမီအတွင်းမှာပဲဧကမုတ်ချလွတ်မြောက်သွားပြီတော့မယ်လို့ယုံကြည်စိတ်ချပြီးတော့ကြိုးစားအထောက်ကြမယ်အပြည့်စုံကြိုးစားအထောက်နိုင်ကြ၍တရားရနာရိယာရှင်မြတ်တို့မျက်မှောက်တွေ့သိရသောနိဗ္ဗာန်တရားကိုမဲ့ညာဖုံညာဖြင့်